အခန်းကြီး30အငယ်1မှ16စီဘူးကိုယူ၍ရှောလူ၏ခေါင်းပေါ်မှာလောင်းလေ၏တပန်းသူ့ကိုနမ်းသဖြင့်ဒါရဖျားသည်တင့်ကိုအမွေတော်လူမျိုး၏မင်းအရာ၌ခံထား၍စီလုံးချင်းဘိသိက်ကို ပေးတော်မူ၏ယနေ့ငါနှင့်ကြွာ၍သွားသောအခါဗိယမင်ခရင်စွန်းဇေလဇရွာယာခေလတင်းញိုင်းအနားမှာ လူနှစ်ယောက်ကိုတွေ့လိမ့်မည်သူတို့ကတင်တော်၍ရှာသောမြဲတို့ကိုတွေ့ပြီတင်ဤအဖသည် မြဲတို့ကို အမှုမထားငါသားအဖို့အဘယ်သို့ ပြုရပါမည်နည်းဟုဆိုလျက်စိုးရင်ကြောင်းကို ပြောကြလိမ့်မည်ထိုရမှလွန်သောတာဘောလွင်ပြင်သို့ရောက်လျင်စိတ်တငယ်၃កောင်ကိုဆောင်းသောသူတယောက်မုတ်၃လုံးကိုဆောင်းသောသူတယောက် စပြည့်ဘူးကိုဆောင်သောသူတယောက်ဒီဟုသောဘေတလတ်မြို့ဘုရားသခင်ထံတော်သို့တွားသောသူသုံးယောက်တို့နှင့်တင်းသည်တွေ့ကြုံလိမ့်မည်ထိုသူတို့သည်နှုတ်ဆက်ပြီးလျှင်မုံနှလုံးကိုပေး၍တင်းသည်သူတို့လက်မှခံယူရလိမ့်မည်ထိုနောက်မှဖိလိတိတက်ရှိရာဘုရားသခင်၏တောင်တော်သို့ရောက်၍မြို့သို့ချင်းကပ်သောအခါ ရောဖက်အပေါင်းအသင်းသည်တယောပတ္တာပလွေစောင်းပါလျက်ပရောဖက်ပြုလျက်မြင့်သောအရမှဆင်းလာကြသည်ကို တွေ့လိမ့်မည်ထိုအခါဒါဝရဖျား၏ဝိညာဉ်တော်သည်တင့်အပေါ်မှာတက်ရောက်သည်ဖြင့်တင်သည်သူတို့နှင့်အတူပရောဖက်ပြု၍ခြားနာသောသူဖြစ်လိမ့်မည်ဤနမိတ်လက္ခဏာတို့သည်တင်၌ဖြစ်သောအခါအစဉ်တင့်သည့်အတိုင်းပြုလော့ ဘုရားသခင်သည်တင်နှင့်အတူရှိတော်မူ၏တင်သည်လည်းငါရှိမှဂိလဂါလမြို့သို့တွားရမည်ငါသည်လည်းမိရှုရာရစ်မိတ္တဟာယရစ်တို့ကို ပူဇော်ခြင်းငှာတင်ရှိရာသို့လာမည်ငါလာ၍တင်ပြုအပ်သောအမှုကို မပြမီတိုင်အောင်တင်သည်ငန့်နေရမည်ဟုဆို၏ရှောလူသည်ရှမွေလထံမှထွက်သွားမည်ဟုလှဲ့သောအခါ ခြားနာသောစိတ်နှလုံးကိုဘုရားသခင်ပေးတော်မူ၍ထိုနမိတ်လက္ခဏာအလုံးစုံတို့သည် ထိုနေ့ချင်းတွင်ဖြစ်လေ၏တောင်တော်သို့ရောက်သောအခါပရောဖက်အပေါင်းအသင်းတို့သည်စီး၍ကြိုကြစဉ်တွင်ဘုရားသခင်၏ဝိညာဉ်တော်သည်ရှောလူအပေါ်သို့တက်ရောက်တော်မူသည်ဖြင့်သူတို့နှင့်အတူပရောဖက်ပြုလေ၏ ရှောလူသည်ပရောဖက်တို့နှင့်အတူပရောဖက်ပြုသည်ကိုအထက်ကသိကျွမ်းသော သူတို့သည်မြင်သောအခါ၊ကိရှ၏သား၌အဘယ်သို့ဖြစ်သနည်း။ရှောလုသည်လည်းပရောဖက်တို့၌ပါသလောဟုတယောက်ကိုတယောက်မေးမြန်းကြ၏။ထိုအရပ်သားတယောက်က၊သူတို့အဘကားအဘယ်သူနည်းဟုဆို၍၊ရှောလုသည်လည်းပရောဖက်တို့၌ပါသလောဟူသော စကားသည်ပုံစကားဖြစ်လေ၏။ရှောလုသည်ပရောဖက်ပြုပြီးမှ မြင်သောအရတ်တို့တွား၏ရှောလူဤဘာထွေးကတင်တို့သည်အဘယ်ရတ်တို့တွားသည်ဟု ရှောလူနှင့်ငယ်သားကိုမေးလျင်ရှောလူက မြဲတို့ကိုရှာရအောင်တွား၏မတွေ့သောအခါရှမွေလထံသို့ ရောက်သည်ဟု ပြန်ပြော၏ဘာထွေးကလည်းရှမွေလသည်အဘယ်သို့ ပြောသည်ငါအားပြန်ပြောပါဟု တောင်းပန်သော မြဲတို့ကိုတွေ့ပြီဟုရှမွေလသည်အတက်ပြောကြောင်းကိုသာရှောလုသည်ဗာဒွေအားပြန်ပြော၍ရှမွေလပြောသောနိုင်ငံအမှုရေးကိုဗာဒွေအားမကြားမပြောဘဲနေ၏အငယ်၁၉မှ၂၉တဖန်ရှမွေလသည် လူများတို့ကိုမိစပါမြို့ဒါရဖျားထံတော်သို့ခေါ်၍စီဝေးစီပြီလျှင်ဣဒရလမျိုး၏ဘုရားသခင်ဒါရဖျားမိန်တော်မူသည်ကား ဣဒေလအမျိုးဖြစ်သောတင်တို့ကိုအေဂုတုပြည်မှငါဆောင်ခဲ့၍အေဂုတုမင်းအစရှိသောတင်တို့ကိုညှင်းဆဲသောမင်းအပေါင်းတို့လက်မှကယ်နှုတ်တော်လဲတင်တို့ကိုဒုက္ခဆင်းရဲဘေးဥပရှိသမျှတို့အထက်ကကယ်တင်သောတင်တို့၏ဘုရားသခင်ကိုယနေ့တင်တို့သည်ပယ်ကြပြီ အကျွန်ုပ်တို့အပေါ်မှာရှင်မင်းရှိစေခြင်းကချီးမြှောက်တော်မူပါဟုလျှောက်ကြပြီတို့ဖြစ်၍အမျိုးအသီးအသီး အဆွေအသီးသီးအလိုက်သာရဖျားရှေ့တော်သို့ချင်းကပ်ကြလောဟုဣဒရေလာအမျိုးသားတို့အားဆိုသဖြင့်အမျိုးနွယ်အပေါင်းတို့ကို ချင်းကပ်စေပြီးမှဗိယံမီအမျိုးကို မှတ်တော်မူ၏ဗိယံမီအဆွေအမျိုးလိုက်ချင်းကပ်စေပြီးမှမာတရိအဆွေအမျိုးကို၎င်းကိရှာဤသားရှောလူကို၎င်းမှတ်တော်မူသည်ဖြင့်သူကိုရှာ၍မတွေ့ကြထိုသူသည် လာရပါမည်လို့ဟု ဒါဝရဘုရားအားမေးလျှောက်လင်ဒါဝရဘုရားကလှဲမြန်အဆရှိသည်တို့၌ပုံ၍နေသည်ဟု မိန်တော်မူ၏သူတို့သည်ပြေး၍ခေါ်ခဲ့ကြ၏ရှောလူသည် လူများတို့တွင်ရပ်သောအခါပကုံးအထက်မှအခြားသောသူထက်အယက်သာ၍မြင့်၏ရှမွေလကလည်းသာရဖျားရွေးချယ်တော်မူသောသူကိုကြည်ကြလော လူခတ်သိမ်းတို့တွင်သူနှင့်တူသောသူစုံတယောက်မျှမရှိဟုလူအပေါင်းတို့အားပြောဆိုလျှင် လူအပေါင်းတို့ကရှင်မြင်းအသက်တော်မြဲပါစေဟုကြွေးကြော်ကြ၏ရှမွေလသည်လည်းမင်းကျင့်တရားကိုလူများတို့အားဟောပြော၍စာ၌ရေးမှတ်သဖြင့်ဒါဝရဖျားရှေ့တော်၌ထားပြီးမှ လူအပေါင်းတို့ကိုအတီးတီမိမိတို့အိမ်သို့လွှတ်လိုက်လေ၏ ရှောလူသည်လည်းဂိဘာမြို့မိမိအိမ်သို့သွား၍ဘုရားသခင်သွေးဆောင်တော်မူသောလူအပေါင်းအသင်းတို့သည် သူနှင့်အတူလိုက်သွားကြ၏အာရမလူတို့ကဤသူသည်ငါတို့ကိုအဘယ်သို့ကယ်တင်လိမ့်မည်နည်းဟုဆိုလျက်လက်ဆောင်ကိုမဆက်ဘဲမထီမဲ့မြင်ပြုတော်လဲရှောလူသည်အမှုမထားဘဲနေ၏